ဒီပိတာကြောင့်ဒီကောင်းစရာလေးဆုံးသတ်ပြောမှာပါပိတာကြောင့်လည်းပဲသူက၄၀ပါပဲကျမ်းဂန်ရှိတဲ့လက်တိပေါက်ဆက်ပြီးတော့ရှင်းလင်းပြကြမယ်ဆိုလို့ရှိရင်လမ်းနဲ့ရှိပြီးတော့ပြကြမှာပါပဲ မေတ္တာကိုစာပေသဘောမျိုးနဲ့သိကြရဲဆိုလို့ရှိရင်တော့ဘာမှမကြပါဘူးတဏှာကြီးတွင်းလို့ဆိုလို့ရှိရင်တော့ရှိကကြည့်ပါတော့စာရိယနေပြီးတော့လက်တွေ့မေတ္တာပွားတဲ့ဤသည်ပြီးတော့အကျင့်တရားရောက်တဲ့အထီးပေါ်လေရှင်းသုံးတဲ့ဤသည်ပြောကြတော့ တွေ့မလွယ်တော့ဘူးကုသိုလ်ကြီးမေတ္တာပွားတဲ့နေရာတော့လွယ်ပြီမယ်လို့အပ္ပနာဇံရောက်တဲ့အထိပေါ့မေတ္တာဇံရောက်တဲ့အထိအခြေခံပရိကံလုပ်ပုံပေါ့စီစီချပုံပုဂ္ဂိုလ်ရွေးချယ်ပုံ ဒီပုဂ္ဂိုလ်ကစပြီးတော့မေတ္တာပွားရဖို့စပြီးပါလိမ့်ကျမ်းဂန်များမှာလည်းအစီအစဉ်ပြထားပါတယ်ရှင်သာရိပုတ္တရာကုရမကြီးဟောတဲ့ပြိဿမိတာမဲ့ဗမဝိဟာရလက်ရှိသားမှာလည်းအခြေဟောထားပါတယ်ဆိုတော့လေးခြေပြပါလေဒီကတော့ဒီလိုခြေပြတာလည်းပဲမေတ္တာဘာဝနာက လူတိုင်းလူတိုင်းနဲ့လည်းသက်ဆိုင်နေတာသက်ဆိုင်နေလို့ပါလူတိုင်းဆိုလို့ရှိရင်ပုဂ္ဂိုလ်မရွေးပါဘူးအာလုနိုင်ငံသားတွေကဘာသူကဘာသားတွေကဘာသူကဘာသားတွေမှလည်းပဲအတီးအီးအယူဝါဒအမျိုးမျိုးရှိကြပါတယ်ဘယ်လိုကဘာသူကဘာသားပဲဖြစ်ဖြစ်လူသားဆိုရင် လူသားစိတ်ကလူသားစိတ်ရရှိဖို့လိုတာကြီးပါပဲဘုရားသာသနာဝင်လည်းလိုတာပဲခရစ်ယာန်ဘာသာဝင်လည်းလိုတာပဲအစ္စလာမ်ဘာသာဝင်လည်းလိုတာပဲဟိန္ဒူဘာသာဝင်လည်းလိုတာပဲနောက်ကိုယ်ဝယ်တဲ့လူသားတွေကလိုတာပါပဲရှိမှလည်းမေတ္တာကလောကမှာမရှိဘူးဆိုလို့ရှိရင်တော့ အကုန်လုံးအရာကြီးဆိုင်နေဖြစ်ကုန်မှာပါပဲမေတ္တာတက်ကလေးရရှိနေလို့မေတ္တာတရားလေးရရှိနေလို့ဒီတော့အကုန်လုံးလူသားချင်းရဲ့ဆက်ဆံတဲ့တရားဆိုတာအမှန်ကောင်းပါလေတော့နောက်အကြောင်းကြီးတဲ့ခါကျမှကုသိုလ်ပြည့်ပွားရုံမဟုတ်ဘဲနဲ့ဗောလေဇာန်ပြည့်ပွားပုံလေးတွေပြောပါဦးမယ်အခုကတော့ တတိယဝဒနာတရားအထုတ်တဲ့အခါအကာအကွယ်အဆောက်အအုံအနေနဲ့ပေါ့လေရှိရသူတော်ရှင်များတရားအထုတ်ပြီးဆိုလို့ရှိရင်ကိုယ်ဆောင်တရား၄ပါးပွားလို့ရှိပါတယ်နော်အဲတော့အရှိအရှင်လာဘုန်းတရားကိုလည်းပဲမပြောက်ွယ်သွားရအောင် တကယ်လည်းပဲတရားထုတဲ့ပုဂ္ဂိုလ်ကြီးအန္တရာယ်ကင်းပြီးတော့ကျွလွတ်လပ်လပ်ပေါ်လေတရားထုတ်မှုအောင်မြင်ဖို့လည်းပဲလိုအပ်ပါလားဒါကြောင့်မလို့ဒါလေးနည်းနည်းပြောပါပါလေအပြည့်ဆုံးတော့မဟုတ်ပါဘူး။ဒါဒီလိုမေတ္တာအကြောင်းပြောမှာတော့မေတ္တာရဲ့သဘာဝအထေကိုသူရဲ့လှုပ်ဆောင်ချက်ကိစ္စ သူရဲ့အချင်းရာအခြေအနေနဲ့မေတ္တာရဲ့အနည်းဆုံးအကြောင်းပေါ်လေးအဲ့ဒါလေးတက်တွေ့သင်ပြပါမယ်ဘုရားဘုရားစာပေလေ့လာတဲ့အခါမှာအဘိဓမ္မာသဘောအရဒီသဘောတစ်ခုတစ်ခုမှာ လေ့လာတဲ့လူတွေပေါ့လေလေးလေးရှိပါလားဒီလက္ခဏာဆိုရယ်ဒီရသတုံပစ္စုပ္ပဌာနာနဲ့လေးပဋ္ဌာနာလို့ဆိုရယ်လက္ခဏာဆိုတာကတော့အဲဒီတဘာဝတရားမှာရှိနေတဲ့အထေကိုပေါ့လေဒီမှာ ကိုယ်ပဲအမှတ်သားလေးတွေပေါ့လေကိုယ်ပဲရှိတဲ့သဘောလေးတွေပေါ့လေလက်ထဆိုတာကတော့အဲ့ဒီသဘောတရားရဲ့လှုပ်ဆောင်ချက်အစွမ်းတတိပိစုပဋ္ဌာနာဆိုတာကတော့ဒီတရားကြီးစဉ်းစားခဲ့လို့ရှိရင်သုံးဖို့ဒီတရားကြီးအားထုတ်လို့ကိုယ်မှသိလာပြီဆိုရင်ရှင်းရရှင်းလာတာပေါ့လေ။ဘာနဲ့တူရဲ့ ဘယ်လိုပဲစသည်ပေါ်လို့ဒီမှာဆန်းလာပဋ္ဌာနာဆိုတာကတော့အကြောင်းအများကြီးတွေကအနိကဆုံးအကြောင်းပေါ့။ဒီကဆုံးအကြောင်းကိုပေါ်ပြတာပါ။ဆက်စပ်လို့လေ့လာရပါတယ်။ဒီနေ့မေတ္တာရဲ့အဲဒီလက္ခဏာရသဣဇုပဋ္ဌာနာပဋ္ဌာနာပေါ်ရတာလေး တင်ပြပါမယ်သဘောပေါက်လွယ်အောင်ပထမဆုံးဥပမာလေးနဲ့ပြောပါမယ်ဆိုကြပါစို့တချီလေးပါရှားရှားရုပ်တည်းရဲ့မိရတချီလေးပါဆိုရှိပါတယ်ရုပ်ပိုင်းဆိုင်ရာက တိပထူဓာတ်မာရသဘောပြော့တဲ့သဘောဒီကိုယ်ထဲမှာလည်းပဲအယိုးတွေဟာမာကျော်တဲ့သဘောရှိတယ်အသားနဲ့အကျော်တွေဟာလည်းကျော်ဤတဲ့သဘောရှိတယ်အဲဒါပထူဓာတုလို့ခေါ်ပါတယ်ဒီတော့ကိုယ်ထဲမှာလည်းအရေးသဘောတွေရှိတယ်ဒါတော့တွဲတဲ့ခဲတဲ့သဘောတွေရှိတယ် ဟာဒီပေါ့ဆရာကအာပေါ်အရေးကြလို့ခေါ်ပါတယ်အရေးကြအတွဲကြပေါ့တေဇောဆိုတာကတော့ပူအေးပေါ့ပူအေးနမလို့ဆိုရင်အငွေ့တက်လို့ခေါ်မှာပေါ့။ဘာရောက်မှဆိုလို့ရှိရင်တောက်တင်းလှုပ်ရှားပေါ့။ဟာပေါ့။တောက်တာတွေကျင်းတာတွေလှုပ်ရှားတာတွေပေါ့။ ကိုယ်ရဲ့ကကအာဘောဓဆိုတော့ရေတွေလည်းရှိတယ်အသားတွေအသွေးတွေအကျော်တွေပေါ့လေစုပေါင်းစုနေတဲ့သူစုပေါင်းပြီးတော့ခဲနေတာရှိတယ်အရေးကဘောကတော့အာဘောကကခဲတာလည်းပဲဖွဲ့ရှိအာဘောပဲပူရာလို့တာအေးတာဒါရတော့တည်သောတာရှိလာပါ တောက်တင်းလှုပ်ရှားတာဒါလည်းရှိနေပါတယ်တမန်အဲဒါကြီးအခြေခံတကြီး၄ပါးလို့ခေါ်ပါတယ်အဲဒီအခြေခံတကြီး၄ပါးပထမဆုံးနားလည်ထားဖို့လိုပါတယ်အဲဒီလူမျိုးတွေကဒီကြောတအကြောင်းပြောကြပါတယ်ဒီကြောတာသူဆိုတာ ူတာလွေးတာအေးတာပေါ့တာဟောတာပေါ့ဟုတ်ဆက်လိုက်ရှိပါလားပူလွေးအေးပေါ့ဒီမှာဆိုလို့ရှိရင်ပူလာလွေးတာပေါ့တာဆက်လိုက်အေးတဲ့ခါမှလည်းအေးတက်လည်းထူပြီးတော့မယ်အေးတဲ့ဆက်ပြီးပါအဲ့ဒါဒီဟာခြေသောတာရဲ့သဘာဝအခြေကိုပဲဒီကတော့ ပတိသောတာဟာသူ့အထက်ကိုပါလဲဆိုလို့ရှိရင်ပူရတဲ့ဘောရိုးတဲ့ဘောအေးတဲ့ဘောပေါ်တဲ့ဘောဒါဒီသောတာရဲ့သဘာဝလက္ခဏာဒီအထက်ရိုးရိုးမီးဟာဒီတရားဥစုတွေကိုဆိုတော့ဖြစ်ဆောင်ပြုလုပ်တတ်တယ်။လုံပြတ်တတ်တယ်လို့တော့ဖြစ်တယ်လို့ခေါ်တာပါလေ။ ဆောင်းချက်၃လေးချုပ်လေးစာလေးချက်လေးတွေတော့ပုံဝေပြီးလို့ဖြစ်ရတာအသားရည်ဟင်းကြီးတွေလည်းပဲဒီလိုအခုခွေးလို့ဖြစ်ရတာအဲအဲ့ဒါနဲ့ရှိလိုက်တဲ့ခါကျတော့ရာဝတ္ထုတွေကြောက်ကြောင်းသွားတာဒီဟင်းနဲ့လည်းချက်လို့ရတာပဲဒီဒီကဲမလို့ဘာလို့လောက်တဲ့ကဒီကဲမလို့ပါသွားတဲ့အရာတွေကအစိမ့်က ဆေးနဲ့ရှိတဲ့ဒီကံကဒီလိုဖြစ်သွားတာ။ငါရီဘုံနေဆိုလို့ရှိရင်တော့အေးရက်သက်သာဖြစ်သွားတယ်လို့ဆေးနဲ့လည်းဖြစ်လို့ရတာပဲ။အဲဒါဟာဒီဇောရဲ့စိတ်ဆုံးရဲ့ကိစ္စပါပဲ။သူအစွမ်းတတိ။ကြောက်ကြလို့တက်တယ်။ခုနအပူလွေးအေးဆိုတာကသဘာဝလက္ခဏာခေါ်တယ် သူရဲ့ဆောင်ရွက်ချက်ကိစ္စကစိတ်နဲ့အရာတွေဟောပါအဲ့ဒါတွေကိုသူကဖြစ်သွားပြုလုပ်တတ်တယ်အတိရသဖြစ်သွားပြုလုပ်တတ်တဲ့အတွက်ခဏဆရာဝတ္ထုတွေဟာအပူဓာအေးဓာရပြီးတော့ဟောလေနှုတ်ရပြောင်းတဲ့အခြေအရာလေးတွေဖြစ်လာတယ် သက္ကဝီလုံးကြီးရောက်ကြော်ကြော်တဲ့အခြေအခြေကြီးဖြစ်အောင်လည်းသူကဆွမ်းဆောင်နေတဲ့ဒီအခြေရာလေးအဲဒါပြစ္စုပ္ပထာနာလို့ခေါ်ရတယ်တလုံးတန်ခဲကြီးရဖြစ်ပြီးအပူရတိလည်းဖြစ်ရင်ပျော်ပြီးတော့ကိုယ်ရှင်းရသွားတာဒီအခြားကြရာဟုတဲ့ဒီတိုင်းမှာတော်တဲ့အရာတွေကျင်းတွဲတဲ့အရာတွေပါလေအမှုနဲ့တွေ့လိုက်တဲ့ချိန် ညဉ့်ညကျော်ဆုံးသွားတာပဲအဲတော့အပူဓာတ်ရလို့ညဉ့်ညကျော်ဆုံးပြီးတော့သွားတဲ့အချင်းညာပေါ့အဲဒါကြီးကဒါဒေသောတာရဲ့ကိစုပဋ္ဌာနာခေါ်ပါတယ်ဒီအပူဝိဒ္ဓကဆိုတာညဉ့်ညကျော်ပေါ်ပြုတ်ပြလိုက်တာဒီဘုဒ္ဓကလည်းပဲပထဝီသူနဲ့တွဲပဲပထဝီအဘောဝါရော ဒီတတ်တွေကိုမှပြီးနေရအကြီးကြီးတက်တက်ဖြစ်နိုင်တယ်။ကြောင်ကျွမ်းတယ်ဆိုတာဒီလိုဒီမှာရှိရတဲ့ဒီမှာဆိုတဲ့ကြောက်ကြောင်းနဲ့ဉာဏ်နဲ့တက်ရှိတယ်သူပထဝီသအဲ့ဒီဘုံမှာပြီးနေတာ။ကြောက်ခဲတယ်ဆံလုံးကြီးဆိုလို့ရှိရင်မာကျော်တဲ့တော့ဒါမိနဲ့ရှိလိုက်လို့ရှိရင်ဒါသူ့အဘူးခြေတော့ကသွားပြီးကြည့်လို့ရှိရင်ဒီထဲမှာ ဆံလုံးနဲ့ကြောက်ခဲတော့မှဆိုအေးတဲ့သတိဝင်နေတော့သူ့ပြရပြရမရှိပဲဆိုတော့မအေးဘူးဆိုတော့တခုနဲ့တခုမပြောလဲရအောင်လို့ထောက်ထားရဲ့ဝါရဲတော့ဆိုတာလည်းရှိရပါဘူးအဲတော့တကြီးလေးပါးတွေကဇာနဲ့ဓာတ်သုံးပါးကိုသူကအမိတကယ်ပြုပြီးမှဖြစ်ရတာခေါ်လို့ဒီလိုလည်းအနည်းဆုံးအကြောင်းဟာသူနဲ့တွဲပဲတကြီးသုံးပါးဟာ အဲဒီလိုခွဲလို့သဘောပေါက်တယ်လို့ပေါ့လေအခုမေတ္တာလည်းပဲအဲဒီလိုပဲခွဲရောမှာပါပဲဆိုကြပါစို့ကျိုးဆောက်တဲ့ပုဂ္ဂိုလ်ကူမှာအပြည့်သဘောဆောင်တဲ့ပုဂ္ဂိုလ်စိတ်ဓာတ်လေးရှိပြီဆိုရင်ဒီပုဂ္ဂိုလ်ဟာကောက်ကောက်ကိုယ်ကိုယ်သူရမရှိတာဘူးဖြောင့်ဖြောင့်မရှိတာတယ် အပြုသဘောလေးဆောင်နေအဲ့ဒီပုဂ္ဂိုလ်မျိုးဟာဆိုလို့ရှိရင်တော့မေတ္တာလွယ်ပါလေသူကသူများကောင်းစားစေချင်တာချမ်းသာစေချင်တာချမ်းသာစေချင်တာဟင်းအကျိုးစီးပွားကြီးရစေချင်တာလောကီဘက်ကအကျိုးစီးပွားကိုအဲ့ဒါချမ်းသာချမ်းသာစေချင်တာဓမ္မဘက်ကအကျိုးစီးပွားဆိုလို့ရှိရင်ကုသတရားဒီကုသတရားကြီးကောင်းစေချင်တာ ပြီးတော့လည်းပြည့်လို့ရှိမှာစိတ်နဲ့စိတ်ထားတွေလည်းကောင်းနေချင်တာလူသားလိုစိတ်ထားမျိုးပေါ်လည်းဖြစ်စေချင်တာအတိညာဉ်လေးအတိညာဉ်လေးဖြစ်ပြီးတော့လူထက်တွေလည်းဖြစ်စေချင်တာဒါသူဘာလို့ဆိုစီပေါ်လူလာတဲ့စိတ်ကြီးဖြစ်နေတာပေါ့ဟွန်းအဲ့ဒါမေတ္တာပဲသူကစိတ်ချကြည့်အောင်လည်းမဟုတ်ဘူးသူတို့အတွက်ဒီအကျိုး စီဝါဆောင်ရွက်ပေးလို့တော့ဗောဒါလေးတွေလည်းဖြစ်တယ်ခဲ့တာမေတ္တာခေါ်တယ်ဆောင်ရွက်ပေးနေတာမပေးနေတာတော့ထားပါလို့သူ့စိတ်ထဲမှာတော့အဲ့ဒီလိုကြီးဖြစ်နေတာပဲဒါဒီကိုစိတ်ထားဖြောင့်ဆင်းပြီးတော့အပြုသဘောဆောင်တဲ့စိတ်ရင်းလေးကောင်းပြီဆိုလို့ရှိရင်တော့အများအားဖြင့်ပေါ့လေ အိမ်လုံးမေတ္တာဆိုတာမျိုးလိုပေါ့လေသူ့တဘာဝအတိုင်းမေတ္တာလေးတွေဖြစ်နေတယ်အဲဒါမေတ္တာရဲ့တဘာဝထေကိုပဲနော်ခုနမီးမှာအပူအေးသူ့ရဲ့တဘာဝထေကိုရှိနေတယ်လို့ပေါ့လေမေတ္တာမှာလည်းအဲဒီတဘာဝထေကိုလေးရှိနေတယ်အဲဒါကိုကျမ်းဂန်များကတတ္တနာ စိတ္တကာရဘောဓိလက္ခဏာစိတ္တလို့ဆိုထားပါတယ်စိတ္တဆိုတာတတ္တဝါများရဲ့အကျိုးစီးပွားစိတ်သုံးမှုနဲ့စိတ်သုံးမှုနဲ့ဆက်တဲ့အချင်းရာပေါ့လေအဲဒီအချင်းရာဖြစ်ခြင်းလက္ခဏာရှိတယ်သုတ္တနာဖြစ်နေတာပြန်ချမ်းသာစေခြင်းချမ်းသာစေခြင်းအစစရဖြစ်စေခြင်း အဲ့ဒါလေးကြီးဖြစ်ဖို့ရအတွက်သူတို့ကအများရဲ့အဆိုးရှိပါဖြစ်ဖို့ရပါတယ်ဆောက်ရပြေးခြင်းလည်းပေါ်တယ်တော့အဲ့ဒီစိတ်ကြောက်တယ်အဲ့ဒါမေတ္တာသဘာဝလို့ခင်ပါမယ်အကျိုးစီးပွားလိုလားတတ်ပြီအကျိုးစီးပွားလိုလားရင်သူရဲ့ချမ်းသာခြင်းလည်းပါတော့အမေတ္တာရဲ့သဘာဝလည်းခင် ပြန်ကျင်းစီခြင်းတွေ့ရအကျင်းရနေပေါ့လေကျင်းပြီးတော့ချုပ်ဖွယ်ပြီးလျောက်စီခြင်းလားသိချမ်းသာစီခြင်းလားကိုချမ်းသာစီခြင်းလားဒီခန္ဓာကိုယ်ကြီးတက်တော့တကာနဲ့ပေါ့လေပေဖို့သွားစီခြင်းလားပေါ့ဒီတော့ပွားတဲ့မှာဒါလေးပါပါတယ်ဒါကစိတ်ထဲမှာဖြစ်တဲ့မေတ္တာခေါ်ပါတယ် စိတ်နဲ့အကျိုးဆောင်နေတာပေါ့လေအဲဒီအဲဒါကိုမိတ္တပုဗ္ဗကမမနောကမ္မလို့ခေါ်ပါတယ်မိတ္တမိတ္တရှိသွားရှိတဲ့မိတ္တဥရှိတဲ့မိတ္တပြဋ္ဌာန်းတဲ့စိတ်ကြီးစိတ်ထားတဲ့မနောကဆိုတာလေးရှိနေတာဒါလေးကမိတ္တဆက်ရမှာပါတော့ သူကဆိုစီပါဆောင်ရွက်နေတဲ့စိတ်ကလေးတွေဖြစ်တဖွာပါအကုန်ပါကုန်ဖြစ်လာပြီဆိုလို့ရှိရင်နောက်ပိုင်းကမေတ္တာပါတဲ့ကိုယ်မူရာမေတ္တာပါတဲ့ခုနပြောဆိုတာဘောလေဒါတွေဖြစ်လာတာဒါတွေဖြစ်လာတယ်ဆိုလိုတာကတော့ စိတ်ထဲမှာသူများချမ်းသာစေခြင်းစိတ်ရှိတယ်လို့သူဘာကိုလည်းပဲကိုစွမ်းအားနဲ့လောက်အားနဲ့ကုသိုလ်ရှင်တယ်အကျိုးဆောင်ခြင်းတယ်ဒုတိယကနှုတ်လည်းပဲရှိုးတာတာရေကြီးကြီးပြောဆိုပြီးတော့ဗောလေသူဘာအကျိုးဆောင်ခြင်းတယ်ဒါကြလို့ဆိုလို့ရှိရင်စိတ်ထဲမှာဖြစ်တဲ့မလောကမေတ္တာဟာအကောက်ဆဲပေါ်လာပြီး အဲဒါကိုဥတုပသံဟာရရသလို့ခေါ်ပါတယ်အများရဲ့အကျိုးစီးပွားကိုကာကံရောက်စီကံရောက်ပါလေကိုယ်နဲ့နှုတ်နဲ့ဆောင်လာဆောင်တဲ့ကိစ္စပေါ်လာတယ်ကွာစိတ်ကိစ္စကြီးပေါ်လာတာပဲဒါအဲဒီကိုယ်နဲ့ဆောင်လာတော့စိတ်တပုဂ္ဂိုလ်မှာကာယကံမလို့ခေါ်ပါတယ် နှုတ်ရချိုးတာလည်းရေးကြည့်ပြောဆိုပြီးတော့ဆောင်ရတာကတော့မေတ္တာပုဂ္ဂိုလ်မှာဝจีကံမလို့ခေါ်ပါလားသူပြောဆိုတယ်ကွာဒါကခုနဒီငကောကစိတ်ထားကောင်းပြီးတော့ပေါ့လေအဖြောက်ရင်တော့ရှိနေတဲ့ပုဂ္ဂိုလ်မှာပေါ့လေခုနစိတ်ထဲမှာလောကနဲ့ဖြစ်နေတဲ့ပုဂ္ဂိုလ်မှာ နောက်ပိုင်းကကာသာရောက်ဝစီကံရောက်ပါလို့သူဘာရဲ့အကျိုးရှိပါကိုဆောင်ရွက်တဲ့မြတ်စွာဘုရားပြည်လာတာပါပဲအဲဒါကိုပဲရှိပါလူလေးရဲ့ဆောင်ရွက်ပေးနေသူဘာအကျိုးရှိပါစိတ်တရားလိုလာပြီးတော့လက်တွေ့ကြကြပါလို့ဆောင်ရွက်ပေးတဲ့သဘောတဲ့ဒါမေတ္တာရဲ့ရသလို့ခေါ်ပါတယ် တကယ်မေတ္တာစိတ်ထားတော့လို့ဆိုရင်တရားလေးကိုရှိလာပြီဆိုလို့ရှိရင်ခဏဉာဏ်နဲ့မှာပေါ့လေအာဂတဝိရိယပိစုပတ္ထာအာဂတအညို့ရံညို့ဒီလိုပါပဲဖြစ်ဖြစ်ဒီဘောပေါ်မှာမကြည့်ရဆရာစိတ်ဆိုးစိတ်ကစီးရိုးစရာရှိလို့ပေါ့လေ စိတ်ထဲမှာမြင့်နေတာဟွန်းသူကလည်းသူ့ပုံမှာတော့ဒီလိုရှိနေရှိနေတာပေါ့အမျက်တွေကြာငါအမျက်တွေရှိတာပါကိုယ်အချိန်ကစိတ်ကောင်းစိတ်ကောင်းရှိပြီးတော့ကောအတူတဘောဆောင်တဲ့အနေနဲ့ဆန်းဆောင်မဟုတ်ခဲတဲ့ဘောဒီတကယ်ကိုသူကသိရှိဝလိုလာတဲ့စိတ် စိတ်တိကြကြလည်းပဲကာယကံရောက်စီကံရောက်ဆောင်ရပေးပြီဆိုလို့ရှိရင်ဝိတာအကောင်ထဲပေါ်လာတာပဲဒီရဲ့လှုပ်ဆောင်ချက်အကျိုးတွေလည်းပေါ်လာတာပဲဝိတာသာသသူဟာဒီရဲ့စိတ်မှန်တဲ့မေတ္တာအကြောင်းပြုပြီးတော့ဘလောက်ပဲရုံုံဆက်ဆုပ်စရာကောင်းလောက်အောင်ပေါ့လေ ကျေးကိုအကျိုးထားနေပါလို့အကျိုးတွေရှိနေပါလို့အဲ့ဒီအကျိုးတွေကျေသွားတာပဲတစ်ဖက်သောပုဂ္ဂိုလ်ကလည်းကိုယ်အထင်လွဲပြီးတော့အကျိုးတွေရှိနေလို့ရှိရင်အထင်လွဲတာတွေကြောက်ပြီးတော့တစ်ဖက်သောပုဂ္ဂိုလ်ကလည်းအကျိုးတွေကျေနေတာပဲသာမဆုထားတာကတော့မိမိအကျိုးတွေကြောက်ဖို့ပဲဒါပဲရှိတယ်ဒီလိုရည်ရည်ပြောတွေပေါ့တိစားရတယ်ပေါ့ဒါတွေပေါ့ ဒီတော့ငကောကသိတာထားစရာကောင်းတဲ့အမနာပဉာဏ်လို့ရှိစရာကောင်းတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့အထူးပြောစရာမရှိပါဘူး။ကိုယ်ကမကြည်သာလို့အယူထားတဲ့ပုဂ္ဂိုလ်ဖြစ်နေတယ်လို့ကိုယ်ကအချိန်ကစိတ်ကောင်းရှိပြီးတော့အပြုသဘောဆောင်တဲ့အနေနဲ့ပေါ့လေစိတ်မှန်တဲ့မေတ္တာစိတ်ထဲကရှိသလားကာကံရောက်ဇီကံရောက်ဆောင်ရပြီးဆိုလို့ရှိရင်ကိုယ်က အမျက်တွေပြေးပြီးတော့ပေါ့လေအဲကျေကောင်းတဲ့တရားပဲဒီလိုစိတ်ထဲမှာထားရလို့လက်တွေ့ဆောင်ပြီးတဲ့အတွက်သမဏစိတ်ဆုံးရုံးစရာမုန်းစရာကောင်းတဲ့ပုဂ္ဂိုလ်ပေါ်မှာတော့မှအမျက်တွေပြေးသွားပြီဆိုတော့ပေါ့လေညာနဲ့မှသင်ပါလေအဲ့ဒါအာဂတဝိနည်းပစ္စုပ္ပထာနာခေါ်ပါပဋ္ဌာနာခေါ်ပါတယ်။ယံယုကင်းဝေရေထေမေ ကြံရိုးတွေပြေးပြီးတော့ကင်းပြီးတော့ဒေါသတွေငြိမ်းစီတဲ့တရားပဲဆိုတော့အဲလိုဖြစ်လာတတ်ပါတယ်သူကိုစိတ်ထားမဖြောင့်ဝင်ပဲလို့အကျိုးသဘောဆောင်ရစိတ်ထားမှုရှိနေတယ်လို့ဒီလိုမိတာပွားတာဟာ စ်ကြောခြင်းဆန္ဒတာအရာခြင်းသမေစုမမချင်းစသည်အကျိုးကြီးစတရိုးတော်ရတယ်ဆိုတာပါလို့အကျိုးရလို့တဲ့ဆန္ဒနဲ့ရှင်လုံးတရားရှိတော့ပါလို့မိတ္တစိတ်ကြီးပဲဖြစ်စေမယ်ဘယ်ပုဂ္ဂိုလ်ပုံမှာပဲဖြစ်ဖြစ်မိတ္တစိတ်ကြီးဖြစ်စေမယ်ဆိုတာပါလို့စိတ်သားလေးဖြောက်ပြီးတော့ အခုလိုမေတ္တာပို့လို့ရှိရင်လည်းပုဂ္ဂိုလ်များပေါ်မှာပေါ့လေငါကမဆုံးဆင်းတဲ့စိတ်ကလေးကဆောက်ဆင်းလာရှင်လူတရားတွေကကိုပို့ပြီးတော့ကောင်းလာပို့ကောင်းလာတော့ခုနသူဘာပေါ်မှာသံတာစီခြင်းနဲ့ကျိုးစီးပွားလိုလာတဲ့စိတ်ကလေးတွေမေတ္တာရှိသွားရှိတဲ့မနောကံလေးတွေပေါ့အဲ့ဒါလေးအားကောင်းလာတယ် အားကောင်းကလားခုနမေတ္တာပါတဲ့ကာကမေတ္တာနောက်စီယမေတ္တာတွေလိုက်လာတော့တာပါပဲအဲဒီကကာလိကြီးဘလောက်ပဲအယုံကြည်တဲ့ပုဂ္ဂိုလ်ပဲဖြစ်စေတစ်ခေတ်သောပုဂ္ဂိုလ်ရဘလောက်ပဲမုန်းကြပဲဖြစ်ဖြစ်ပေါ်လေစိတ်သားလေးဖြောင့်ပြီးတော့မေတ္တာရဲ့အကျိုးလေးကိုလည်းငင်းကြည့်လာပြီဆိုလို့ရှိရင်ငါကသူတော်ဘုံမှာ အဘက်ကရှိတာလေးတွေဟာတတိယရောပါပြီးတော့ပေါ့လေကင်းရှင်းသွားနိုင်ပါတယ်အဲ့ဒါလိုဆိုရင်တတိရှိတဲ့တရားအမှန်ကောင်းပါလေသူကအဲ့ဒီလိုမေတ္တာရဲ့ဖြစ်ခြင်းအကြောင်းကိုအများကြီးရှိပါတယ်အဲ့ဒီအကြောင်းတွေကအနည်းဆုံးအကြောင်းကတော့

ဒီမှာဆိုလို့ရှိရင်အကွက်ကအခြေအနေရှိပြီးတော့ဟောတယ်နှမျိုးကွဲပါတယ်မုံကွဲနဲ့ဖြစ်ကွဲသူရဲ့အခြေစိုးအနေစိုးတွေကိုစိတ်ကနှလုံးသားချော်ပြီးတော့ကြည့်နေမယ်ကြားနေမယ်သူစိတ်ကူးနေမယ်ဆိုလို့ရှိရင်တော့ဘုံကုတ်ကြီးကြည့်လို့ရှိရင်စိတ်ကူးနေမယ်ဆိုလို့ရှိရင်တော့ ဒါကြီးရင်းနေမယ်ကြားနေမယ်ဆိုရင်တော့အမုန်းတွေပဲဆက်ပေါ်တာပဲဟွန်းမုန်းရာခွက်ကြီးကြည့်ပြီးတော့ဒေါသကြီးပြစ်ဆန်လာတာပဲအဲ့ဒီမုန်းခွက်ကြီးကိုဖယ်ရှားတော့ရတယ်သူ့မှာရှိနေတဲ့ချစ်စရာခွက်ကလေး၊ချစ်လက်စရာခွက်ကလေးကိုကြည့်ရတယ်။သူကမုန်းခွက်ကြီးရှိပါဘူး။ချစ်ခွက်ကလေးကြီးရှိပါတယ်။တချို့ စိတ်ရည်စိတ်ထားလေးကောင်းလို့နှုတ်ပြောတဲ့ကိုယ်ကြီးရတော့မကောင်းဘူးတချို့ကိုယ်ကြီးရလေးကောင်းလို့စိတ်ရည်စိတ်ထားလေးနဲ့နှုတ်ပြောရတော့ကျမ်းတယ်တချို့နှုတ်ကလေးအဆောင်ခေါ်ပဲနှုတ်ချူချူပြောတတ်တဲ့စိတ်ထားလေးနဲ့ကိုယ်ကြီးရတော့ချက်မဟုတ်တော့ဘူးတည်းအဲတော့မနာပဘာဝသာဝတိဒီချစ်ခင်ညာလို့စီအကွက်ခဲကြီးမြောင်ကြည့်ပါတဲ့ သက်သနာမနောပါဘောသက်သနာပါဒီအောင်ကြည့်လို့ရင်းလာပြီဆိုလို့ရှိရင်အဲ့ဒီဖြစ်เสียအကုတ်ကလေးတွေကဖြစ်เสียအကုတ်ကလေးတွေပေါ်မှာပေါ့လေသုံးဖို့ဖြစ်เสียအကုတ်လေးရှိတဲ့ပုဂ္ဂိုလ်ပေါ်မှာသူ့ရဲ့အကျိုးစီးပွားလိုလားတဲ့ဆောင်ရွက်လို့စိတ်ထိဖြစ်လာတာပဲဒါကံရောအကြည့်ပါမျိုးအကျိုးလည်းပဲအခြေအနေရကြည့်ဆောင်ရွက်တတ်တာပါပဲဆက်လို့နည်းနဲ့ မေတ္တာတွေဖြစ်လာတာပဲဟွန်းနှလုံးဝကောင်းညီရောက်ရှိတယ်တဲ့ဖြစ်ကြမြန်လို့ဆိုကောင်းတယ်အဲ့ဒီအကွက်ခရီးကြီးကြည့်လို့ရှိရင်မေတ္တာစလာတာပါပဲမေတ္တာရဲ့ဒီအစဖြစ်ရပေါ့လေမြေဖြာခံရပေါ့လေဒီမှာမုံဘက်ကိုဖယ်ရှားပြီးတော့စုကွက်ကိုကြည့်ပါတဲ့အရင်းလာပါပဲ အဲ့ဒီလိုမေတ္တာတရားအားပြရမယ်အဲ့ဒီမေတ္တာတရားလူတိုင်းမှာထားရှိရမယ်အခွင့်ပြုလို့ရှိရင်အဲ့ဒီမေတ္တာစိတ်ဓာတ်ကြီးအားကောင်းအောင်ပွားရမယ်ဒါဘုန်းကြီးတို့လူသားကြီးရဲ့တောင်းပါပဲအကျိုးရှိပါလူလားတတ်ပြီရှိပါလူလေးဆောင်ရွက်ပေးနေရင်ဉာဏ်ရောကိဝေငြိမ်းအေးခြင်းပဲ ရှိကိုယ်ပဲကောင်းမြင်ကြောင်းရှိတယ်ရှိကြည်အားဖြင့်တို့တွေရှိကြည်ထားရတို့တွေရှိကြည်ပွားရတို့တွေတရားထုတ်တဲ့ပုဂ္ဂိုလ်တွေမှာအဲ့ဒီမေတ္တာတက်ကပိုရေးကြည့်တာမဟုတ်လို့တရားမထိုင်ခင်မေတ္တာအတွက်ဇမလင်းလို့ဖြစ်ပြီးမေတ္တာပွားရပါတယ် မေတ္တာပေါ်တဲ့နေရာမင်းကပြောခဲ့ပါမယ်။အလုံးတ attva တွေရန်ကြီးပြီးခင်ရပါစေစိတ်ဆင်းရဲခင်ရပါစေကိုယ်ဆင်းရဲခင်ရပါစေတက်တောင့်တက်တာကိုယ်ခန္ဓာအကောင်းစွာဆောင်ရွက်နိုင်ကြပါစေဆိုတော့မေတ္တာပေါ်တဲ့ဒီလေးကပြောတော့ပါပြီ။ဒီတရားကြီးပြေပါပါပြီ။ဘုရားရဲ့ဂုဏ်တော်တော့ဓမ္မရဲ့ဂုဏ်တော် နည်းနည်းဖွာလိုက်တာ10မိနစ်လောက်ဖွာတယ်ဒီမေတ္တာလည်းပဲ10မိနစ်လောက်ဖွာမှာပါတရားမတော်ဒီတော့လေးမျိုးသောကုသိုလ်တရားအဲကုသိုလ်တရား၄ပါးကပထမတစ်ခုတော့ပြီးသွားပြီနောက်တစ်ခုကတော့လက်အကြပါပဲဆက်ခွဲတော့ဟောဒီမှာကြားလို့ရှိရင်တော့နှမျိုးလုံးပြီးအောင်ဟောရမှာပါ စေတတော်တွေကဘာဝနာပေါ့ပြီးသွားပြီဆိုလို့ရှိရင်တော့တတိပဌာအကြောင်းကြည့်ကောင်းစရာတွေပေါ့လေဆက်ပြီးတော့ပြောတော့မှာပါပဲဒီတော့ဒါပဲတော်ကြအောင်လို့အာဒီသာ